တိတုဩဝါဒစာအခန်းကြီး2အငယ်1မှ6သင်မူကားစင်ကြယ်သောဩဝါဒနှင့် ထိုက်တန်သမျှတို့ကိုဟောပြောလော့အသက်ကြီးရင်သောယောက်ျားတို့သည်တမာတိရှိသောသူတည်ကြည်သောသူအိန္ဒြေဆောင်သောသူယုံကြည်ခြင်းချစ်ခြင်းတိခံခြင်း၌စိတ်တန်သောသူ ဖြစ်ရကြမည်အကြောင်း၊ထိုနည်းတူအသက်ကြီးရင့်သော မိန်းမတို့သည်ကျင့်ကြံပြုမူရာမှာဓမ္မအမှုနှင့်ထိုက်တန်သောသူ၊မချောစားတတ်သောသူ၊စပျစ်ရည်၌မလွန်ကျူးတတ်သောသူ၊ကောင်းသော အတတ်ကိုသင်ပေးတတ်သောသူ ကိုယ်တိုင်ဖြစ်၍၊ဘုရားသခင်၏နှုတ်ကပတ်တရားတော်ကိုကဲ့ရဲ့ခြင်းနှင့်ကင်းလွတ်စိမ့်သောငှါ၊အသက်ပျိုသောမိန်းမတို့သည် ကိုယ်ခင်ပွန်းကိုချစ်သောသူ၊သားသမီးကိုချစ်သောသူ၊ဣန္ဒြေစောင့်သောသူ၊စင်ကြယ်သောသူ မိမိအိမ်ကိုပြုစုသောသူ၊ကောင်းမွန်သောသူ၊ခင်ပွန်း၏အုပ်စိုးခြင်းကိုဝန်ခံသောသူ ဖြစ်စေခြင်းငှါ၊အသက်ကြီးရင့်သောမိန်းမတို့သည် ဆုံးမပေးရကြမည်အကြောင်း၊ထိုနည်းတူအသက်ပျိုသောယောက်ျားတို့သည်လည်းဣန္ဒြေစောင့်ရကြမည်အကြောင်းတိုက်တွန်းသွေးဆောင်လော့။အရာရာ၌ကောင်းသောအကျင့်တို့၏ပုံသက်သေကို ကိုယ်တိုင်ပြလော့။ဆုံးမဩဝါဒပေးသောအခါ မိစ္ဆာဒိဋ္ဌိနှင့်ကင်းခြင်းတည်ကြည်ခြင်းအပြစ်တင်ပွဲမရှိစင်ကြယ်သောတရားစကားကိုဟောပြောခြင်းတို့ကိုပြုလော့တို့ဖြစ်၍တစ်ဖက်၌နေသောသူသည်ငါတို့ကိုကဲ့ရဲ့စရာအခွင့်မရနိုင်သောကြောင့်ရှက်ကြောက်ခြင်းတို့ရောက်လိမ့်မည်အငယ်9မှ15အစေခံကျွန်တို့သည်ငါတို့ကိုကယ်တင်တော်မူသောအရှင်ဘုရားသခင်၏ဩဝါဒကိုအရာရာ၌တစားဆင်ခြင်းငှာ မိမိတို့သခင်၏အုပ်ဆိုးခြင်းကိုဝန်ခံ၍ငင်းခုန်ခြင်းမရှိဘဲအရာရာ၌သခင်၏အလိုသို့လိုက်၏အကြောင်းနှင့်တိတ်ဆိတ်စွာခိုးယူခြင်းကိုမပြုဘဲခတ်သိမ်းသောတစ္ဆာကိုထင်ရှားစွာ ပြမည်အကြောင်းတိုက်တွန်းတွေးဆောင်လော့ အကြောင်းမူကားမင်္ဂလာရှိသောမျှော်လင့်ရာကို၎င်းကြီးမြတ်သောဘုရားသခင်သည်ဟုသောငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်၏ဘုန်းတရေတော်ထင်ရှားပေါ်ထွန်းခြင်းကို၎င်းငါတို့သည်မျှော်လင့်လျက် ဖျားမဲ့တရားမဲ့နေခြင်းလောကီတက်မဲ့ခြင်းကိုပယ်ရှားလျက်ယခုဘဝ၌အိန္ဒြေဆောင်ခြင်းတရားသဖြင့်ကျင့်ခြင်းဖျားကို၌မွေလျော်ခြင်းတို့ကို ပြုနေရမည်အကြောင်းငါတို့ကိုဆုံးမတွင်တင်၍လူအပေါင်းတို့ကိုကယ်တင်တတ်သောဘုရားသခင်၏ကျေးဇူးတော်သည်ထင်ရှားပေါ်ထွန်းလျက်ရှိ၏ထိုသခင်ယေရှုခရစ်သည်ခတ်သိမ်းသောဒုစရိုက်မှငါတို့ကိုရွေးနှုတ်ခြင်းက၎င်းကောင်းသောအကျင့်ဘက်၌စိတ်အားကြီး၍ ပိုင်ထိုက်တော်မူသော အမျိုးကိုမိမိတို့အဖို့စင်ကြယ်စေခြင်းငှါ၎င်း၊ကိုယ်ကိုကိုယ်စွန့်ကြဲတော်မူပြီ။ဤတရားစကားကိုဟောပြောခြင်း၊တိုက်တွန်းသွေးဆောင်ခြင်း၊ဆုံးမပြစ်တင်ခြင်းတို့ကိုခပ်သိမ်းသောအာဏာနှင့်တကွပြုလော့။အဘယ်သူမျှသင့်ကိုမထီမဲ့မြင်မပြုစေနှင့်